သာသနာတော်တက္ကရာ2553ခုနှစ်လူတော်ဟောဟာကောသာတက္ကရာ1382ခုနှစ်ဘုရဝတ္တန္တမိုးလာရာသီဝါကောင်းလာဇန်ရှိရနေယနေ့ရှင်မင်းဝသာသနာရိပ်သာတို့ဓမ္မတဝနာကုသိုလ်ဒုလာရောက်စီပူကြဓမ္မမာမကတရားလူလာကြတဲ့ယောဂီတော်ရှင်များဘုန်းကြီးဓမ္မဒါနတရားလူပေးလူမှာက တက္ကထာဝေကတန်ယုပါဠိတော်မှာလာတဲ့ဣယသုတ်တံလေးကိုဓမ္မပရမလာတဲ့ဂါထာလေးတက္ကထာနဲ့တွဲပြီးတော့ကိုယ်ကိုဖြစ်ရင်ကိုပြုပြင်ဆိုတဲ့တရားဘုန်းကြီးဒီနေ့ဓမ္မဒါနတရားသူပေးလူမှာဖြစ်ပါတယ်ကိုယ်ကိုဖြစ်ရင်ကိုပြုပြင်ဆိုတဲ့တရားဘာတရားတော်တွေလဲ ဒီမိမိကိုယ်ကိုမိမိဖြစ်ပါတယ်ဆိုရင်သူတစ်ပါးကပြုပြင်ရမှာလားမိမိကိုယ်ကိုပြုပြင်ရမှာလားဒီလိုမိမိကိုယ်ကိုပြုပြင်ဖို့အတွက်လက်စွာဘုရားဓမ္မပဒသေတနာတော်မှာဒီလိုဟောတာအတ္တနံစေပိယံစင်ညာရခေယနံသူရခိတံဒေနံအိညတရာယာမံပတိစေကေယပန္တိတော အတန္တစေတိယံစဉ္ညာရခိယနံသူရခိတံဒေနံအိညတရယမပတိစကေယပန္တိတောအတဏဘဝပါခာတန္တရာကငါဟုဆွဲဆိုမိမိကိုယ်ကိုဒီယာရင်းစစ်လျင်ပြစ်မတင်ဖို့နှစ်စင်မမုံအချစ်ခင်ဆုံးဟူ၍လောကကြီးထဲမှာမိမိတဲ့ကိုချစ်တဲ့ပုဂ္ဂိုလ်များရှိရလား လောကကြီးအချစ်ဆုံးဟာဘု து ကိုယ်သာအချစ်ဆုံးလေမိမိကိုယ်ကိုယ်သာမိမိအချစ်ဆုံးဒါကြောင့်အတ္တနာဘဝသံဃာတန္တရာကငါဟုဆွဲဆိုမိမိကိုယ်ကိုပြရာရေးစစ်လျင်ပြစ်မတင်ဖို့နှစ်စမမုံချစ်ခင်ဆုံးဟူ၍ဒေသညာခါခါရာရာဝေသနာထောက်ထားခဲ့၍နာလေညာ ဧဝံတတိကိုကိုယ်သာလျင်ခင်မင်ဆုံးအချစ်ဆုံးလုံးလုံးခွဲခြားနားလည်သာသည်ရှိတော်မိမိကိုယ်ကိုမိမိအချစ်ဆုံးဆိုတာကိုနားလည်ထားဖို့လိုတယ်တခါတည်းမှာဒီသူကသူ့ကိုမိမိကပိုပြီးချစ်တယ်မိမိကိုယ်ထက်သူ့ကိုပိုချစ်တယ်လို့တခါတည်းမှာထင်နေကြတယ်တကယ်တမ်းကတော့မိမိကိုယ်ကိုမိမိသာပါတယ်လေအချစ်ဆုံးပဲ မိမိတဲ့မိမိကသာသမီကိုပို့ချစ်တယ်သာသမီကမိမိကိုမိမိတဲ့မိဘကိုပို့ချစ်တယ်ဆိုတာတခဏလေးပဲဖြစ်တယ်အပေါ်ယံလေးပဲပြောနေတယ်တကယ်တမ်းအဖြစ်ဆုံးကတော့မိမိကိုယ်ကိုယ်သာလျင်မိမိအဖြစ်ဆုံးဖြစ်တယ်ဒါကြောင့်ဧဝံတတိကိုကိုတာလျင်ခင်မင်းဆုံးအချက်ဆုံးလုံးလုံးခွဲခြားနားလည်ထားသည်ရှိတော်နာအတနာကုလေကိုကိုနောက်ကိုကိုဟုတို့ကလေးသိရှိသူမိမိကို ဒုရကိတံတရားကြောင်းရာမဆောင်ပါပေကောင်းစွာမပြတ်ဆောင်ရှောက်အပ်သည်ညီလာအောင်မိမိကိုယ်ကိုမိမိဖြစ်တယ်ဆိုရင်တော့မိမိတို့တရားကြောင်းကြီးမဆောင်ဖို့တော့မလိုအပ်ဘူးလားအေးတရားအကြောင်းအရာလေးတွေစောင့်မတော်ဖို့လိုအပ်တယ်တချို့ကတရားအထုဖို့မလိုဘူးကိုယ်ဘုသူ့ကိုဘာမှမပြုဘူးသူတော်ဘာဝမလည်းမကောင်းစိတ်မမွေဘူး ဒါကြောင့်တရားတွေအားထုတ်ဖို့မလိုဘူးဆိုတဲ့အနေအချင်းတရားကြောင်းတွေစောင့်နေတယ်။တရားကြောင်းရမစောင့်ပါပဲသူရတိတံတရားကြောင်းရမစောင့်ပါပဲကောင်းစွာမပြတ်စောင့်ရှောက်အပ်သည်ညီလောက်အောင်ရခိယတတိတရားလက်ကင်ထား၍မချာပုံသည်စောင့်ရှောက်ပြရ၏တတိတရားလေးလက်ကင်ထားပြီးတော့မိမိရဲ့အကြောင်းအရာတွေတရားတရားတွေမစောင့်ရအောင်မရွက်ရအောင် တရားကြောင့်လေးချောင်းပြောင်ချမ်းသာသွားနိုင်အောင်နေအားဖြင့်တတိတရားလေးလက်ကင်ထားပြီးတော့အမြဲတမ်းအနေအားဖြင့်စောင့်ရှောက်နေဖို့မလိုဘူးလားသခင်ယတတိတရားလက်ကင်ထား၍မချပုံလေးစောင့်ရှောက်ပြရ၏ပဏိတော်ပြုသည်များအသိဖြစ်သည်များဟောင်းမကောင်းလင်ကကောင်းလင်ကဟုကောင်းစွာမြင်သည့်ပညာရှိသည်ဒေနံ25နှစ်သိအောင်ဖြစ်၍သုံးရပိုက်ကြအရွယ်သုံးပါးတို့တွင် အညတရာယမံရုပ်စွာအဆုံးနောက်ပိတုံခေါ်ထုံးအရာပစ္စည်းမအရွယ်ကိုပฏิစကေယအပြင်းမနှောသင်းလုံးကျော်အောင်ဈေးကျော်သုတ်တင်ရာတတိလောကကြီးထဲမှာမိမိပြန်ပြီးတော့နှလုံးသွင်းကြည့်မယ် မိမိကိုယ်ကိုယ်သားလျင်မိမိအချစ်ဆုံးလို့နားလည်ထားလို့ရှိရင်မိမိရဲ့တရားအကြောင်းအရာလေးတွေမဆောင်အောင်တတိတရားကိုလက်ကြိုက်ထားပြီးတော့မိမိရဲ့သွားလမ်းလေးကိုပြင်ဆင်ဖို့ရမလိုဘူးလားမိမိသွားရမယ်လမ်းကြောင်းလေးပြင်ဖို့လိုအပ်တယ် ဟိုဟိုချိန်လုံးကလည်းပဲမိမိဘဝတွေရခဲ့ပြီနောက်နောက်ကလည်းဘဝတွေရခဲ့ပြီအခုလည်းဘဝတွေရနေပြီနောက်ထပ်ဘဝတွေရအောင်ပြီဘုန်းကြီးတို့အရဟတမေညာပူညာနဲ့နိဗ္ဗာန်မျက်မှောက်မပြုရသေးသမျှကံလပါလုံးနောက်တာဘဝဤဘဝဤမရနိုင်ဘူးလားဟေးရလာတဲ့ဘဝတိုင်းဘဝတိုင်းမှာဘုန်းကြီးတို့ယောဂီများလမ်းကြောင်းလေးတွေမဆောင်အောင်မိမိကိုယ်ကိုမိမိဖြစ်ပါတယ်ဆိုရင်မိမိကိုယ်ကိုမိမိမြန်နိုးပါတယ်ဆိုရင် မိမိရဲ့ဘဝလမ်းကြောင်းလေးဖြောင့်တန်းအောင်မိမိဘဝရတဲ့ဘဝတိုင်းမှာချမ်းသာအောင် ရတဲ့ဘဝတိုင်းဘဝတိုင်းမှာအနာရောဂါကင်းပြီးတော့ကျန်းမာအောင်ရတဲ့ဘဝတိုင်းဘဝတိုင်းမှာဆင်းရဲတွေကလွတ်မြောက်အောင်တတိတရားတွေလက်ကင်ထားပြီးတော့လမ်းကြောင်းလေးကိုဖြောင့်ပြီးတော့မလိုအပ်ပြီဘူးလားဗျာလမ်းကြောင်းလေးဖြောင့်ပြီးတော့ဖြောင့်ပြီးဖို့လိုအပ်တယ်တကယ်တော့ဖြင့်တခါတည်းမှာမိမိတဲ့သူ့ကိုပိုချစ်တယ်လို့ထင်ရတယ် တကယ်တမ်းအရေးကြုံလာပြီဆိုရင်ကိုယ့်အတွက်ဒါကိုလွတ်ယုံရရတယ်တခုကိုဘေးတခုလေးကြုံကြည့်သားပါလိမ့်အဲဒီလိုကြုံလာပြီဆိုပါရင်မိမိကိုယ်ကိုယ်သာမိမိလွတ်အောင်ယုံရရတယ်မိမိဘဝသာမိမိချမ်းသာအောင်မိမိလွတ်ရလွတ်ကြောင်းအနေအချင်းယုံရရတယ်။ဒါဘာကြောင့်လဲဆိုရင်မိမိကိုယ်ကိုချစ်လို့လားမချစ်လို့လားမိမိကိုယ်ကိုမိမိချစ်လို့ဒါကြောင့်မိမိကိုယ်ကိုချစ်တယ်ဆိုပါရင် ခါခါယံယဝေသနာထောက်တာကိကိနာလေညာဧဝံတတိကိုကိုသာလျင်ခင်မင်းဆုံးအချစ်ဆုံးလုံးလုံးပွဲချာနားလေသာသည်ရှိတော်နာဒနာခုလေကိုကိုနောင်ကိုကိုဟုအခုဘဝမှာလေကိုနောင်ဘဝမှာလေရလာပြီဆိုရင်ကိုခုလေကိုကိုနောင်ကိုကိုဟုတို့ဘလို့သိရှိထုံမိမိကိုတို့ရဲ့စိတ်တရားကြောင်းရမဆောင်မှာပဲကောင်းစွာမပြတ်ဆောင်ရှောက်အပ်သည်ညီလာအောင် ခခေယတတိတရားလက်ကင်ထား၍မချာပုံသေးစောင့်ရှောက်ပြရ၏ဒီကနေ့ရှင်မင်းဝသာသနာရေးသားလာပြီးတော့မာသတိပဋ္ဌာန်ဝိပဿနာတရားတွေလာရောက်ပြီးတော့အာထုတ်နေတာဟာကိုယ့်ရဲ့လမ်းကြောင်းကြီးစောင့်အောင်လားဖြောင့်အောင်လားကိုယ့်ရဲ့သွားရမယ့်လမ်းကြောင်းကြီးဖြောင့်တန်းနေအောင်တတိတရားတွေလက်ကင်ထားပြီးတော့ အိယာကလွယ်ခြင်းကစပြီးတော့လူစိတ်ကစပြီးတော့တတိတရားလက်ကင်ထားပြီးတော့တတိဥသိတဲ့စိတ်ကလေးနဲ့ထိုင်ရင်လည်းထိုင်နေရရင်လည်းရက်ပြသွားရင်လည်းသွားတယ်အေးရင်လည်းအေးတဲ့စားရင်လည်းစားတယ်စသည်ဖြင့်ပေါ်ရအာယုံလေးတွေကို ရှုမှတ်ပြီးတော့နေတာဒါလမ်းကြောင်းကြီးကောက်အောင်လားဖြောင်းအောင်လားလမ်းကြောင်းကြီးဖြောင်းနေအောင်မိမိကိုယ်ကိုမိမိကြောင်းရှနေတာမကောင်းတဲ့စိတ်တွေကိုလက်ခံနေတာလားပယ်ထုတ်နေတာလား

ကာမိသနာပြပါရစတဲ့နိဝရဏတရားတွေကရောဝင်နိုင်သေးရဲ့လားအဲ့လိုမဝင်အောင်မိမိတတိကူးသေးတဲ့စိတ်ကလေးနဲ့မိမိကိုယ်ကိုစောင့်ရှောက်နေတာမလုပ်နေတာလဲသခိယတတိတရားလက်ကင်ထား၍မချပုံသေးစောင့်ရှောက်ပြရ၏ဗာဏိတော်ပြုသည်များအတိဖြစ်သည်များအဟောင်းမကောင်းလင်ကကောင်းလင်ကဟုကောင်းစွာမြင်သည့်ပညာရှိသည်မိမိတို့ဒီနေ့ပြုနေတာဟာအဟောင်းလားအတိလား မိမိတို့ပြုနေတာတွေကအသေးအခုဒီကနေ့ခံစားစံစားနေတာတွေကအဟောင်းကြီးဘုန်းကြီးတို့လက်စွာဘုရားလက်ထက်ကလေလက်စွာဘုရားလက်ထက်ကဘုဒ္ဓကကြောင်းမှကြီးလေသူ့ရောက်ခမကြီးကိုသူကဒီကမိစ္ဆာဒိဋ္ဌိလေးမှာသွားပြီးတော့အိမ်အောင်ကြတယ်မိစ္ဆာဒိဋ္ဌိရဲ့သားနဲ့တစ်ထေသားနဲ့သွားအိမ်အောင်ကြတယ်ရောင်နောက်သတုံးပါဆိုတဲ့အတိုင်းနောက်ကလိုက်ရယောက်ျားနောက်ယောက်ျားအိမ်ကိုလိုက်ရ အဲလိုဆိုတော့ဟိုကမိစ္ဆာဒိဋ္ဌိယူဝါဒရှိကြတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ကြောင့်ယရဏသုံးပါးကိုမသိကြတဲ့ဝိလျောပြီးတော့နေကြတယ်။မိမိရဲ့အိမ်ရှိမှဘယ်လိုပဲသွန်ခံတန်ခါရရဟန်းတော်တွေသွန်ခံကြွပြီးမယ်လို့ဝန်မလောင်းဘူး။ကတော့သွန်လေးတောင်ထွက်မလောင်း။မလီချိုးပုဂ္ဂိုလ်ကကတော့သွန်လေးလောင်းဖို့တောင်ခက်တယ်။ကတော့သွန်ဆိုတာပါးစပ်ကပြောရမှာမဟုတ်ဘူးလက်ကလေးနဲ့လက်အုပ်လေးကြီးရ တပည့်တော်အိမ်မှာဒီကနေ့ဆွမ်းလည်းမကျက်သေးဆွမ်းရင်လည်းမပြည့်စုံသေးတဲ့အတွက်ရှင်ဘုရားဒီကနေ့တော့ကတော့ဆွမ်းပါဗျာဆိုပြီးတော့ရှ िख ိုးကတော့တဲ့ဆွမ်းကိုလိုဖြတ်ထားတဲ့ဆွမ်းပုံကိုကတော့လိုက်တယ်ဟုတ်တယ်မလားပါဇက်ကနေနှံ့ပြီးအပေါက်ကနေကတော့ဆွမ်းပါကတော့လို့မလုပ်နိုင်ဘူးသွားပြီးတော့သေချာတပည့်ကလေးနဲ့ပခုံးပေါ်တင်ပြီးတော့ကတော့လိုက်တယ်အဲ့ဒါကတော့ဆွမ်းကောအဲ့ဒီမှာကတော့ကတော့ဆွမ်းလေးတောင်မလောင်ဒီတော့ လောကမအိမ်မှာနေရတာဖြစ်တဲ့အတွက်သူလည်းပဲဘာမှမတတ်တာ။ဒါနဲ့တနေ့ကျတော့ယဟန်တော်တစ်ပါးကလည်းပဲအိရှိကနေပြီးတော့ရက်နေတယ်။လောကမကြီးကတထေးကြီးကလည်းပဲသမင်းစားနေတယ်တွေ့တယ်ပဲအိမ်ပေါက်မှာတွေ့တယ်ရင်းနေရတာဟိုကယဟန်တော်ကလည်းရက်နေတယ်။တရားပင်ကြီးယောကမဘဂင်ကြီးကလည်းသမင်းစားနေတယ်မိမိကလည်းဘေးကနေပြည့်စုံနေရတယ်၊ရွရနေရတယ်၊ဟိုမှာဟိုကလေးထက်ပြီး၊တန်လေးထက်ပြီး၊ရှေ့တိုးပြီး၊နောက်ဆုတ်ပြီး အဲ့ဒီမှာမိမိမြင်နေတယ်ဟိုကရဟန်းတော်ကလည်းပဲတခါလေးဇွဲကောင်းလိုက်တာပြန်မကြွဒီကလည်းကြော်ကောင်းလေးတောင်ပတ်မလောင်ရင်ဒါနဲ့မဖြစ်တော့ဘူးတချို့တန်ဃာတော်ကဇွဲကောင်းတယ်နော်ဒီနေ့ဘုန်းကြီးတော့မသိဘူးဘုန်းကြီးကိုရင်ဘွားတော့ဘုန်းကြီးဇွဲကောင်းတော့ဒီအိမ်ကို9မိနစ်ရမယ်ဆိုဘုန်းကြီး9မိနစ်မပြည့်မရှင်ဘယ်တော့မှမပွားဘူး9မိနစ်ကြည့်အောင်ပြတယ်အဲ့လိုကိုအဲ့ဒါဇွဲကောင်းကောင်းနဲ့ရနေရှိတယ် ဒီအိမ်ကိုဘယ်နှရက်ရမယ်ဆိုရင်အဲ့ဒီဘယ်နှရက်ဘုန်းကြီးအဋ္ဌာန်အတိုင်းရတယ်သူကသူမလောင်းလောင်းလောင်းလောင်းလောင်းလောင်းရတာအဲ့လိုရတာအဲ့လိုဇွဲကောင်းအခုဒီမှာရဟန်းတော်တွေကဇွဲကောင်းကောင်းနဲ့ရရနေတဲ့အခါကျတော့အဲ့ဒီမှာဝိတ္တသဘယ်လို့မှမနေနိုင်တော့ဘူးတခါလေသာလေးဒီနေ့ကရောက်မှမိဘတန်ကခွာပြီးတော့အဲ့ဒီယဟန်တော်ကြားလောက်အိမ်ဘဝသွားပြီးတော့လက်ဝင်လေးချီပြီးတော့ရှင်ဗျာဒီကနေ့ကတော့သွားမှာဗျာတပည့်တော်ရဲ့ ရောက်ခမမိပါများဟောင်းသားတွေပါဗျာတဲ့ဘာသားတွေဟောင်းသားတွေအဲ့ဒီမှာရောက်ခမကြီးကနာလိုက်တာလေသူ့ကိုဟောင်းသားလို့ပြောရမလားဆိုပြီးနာလိုက်နာပြီးအိမ်ကမောင်းထုတ်တာတိတ်နာသွားတော့ဟောင်းသားဆိုတာကိုကြီးကိုစောင့်လိုက်တဲ့ဟာကိုသူကထင်တာသူစိတ်ကတကယ်တော့ဟောင်းသားဆိုတာအတိတ်ကပြုခဲ့တဲ့ကုသိုလ်ကံကြောင့်ဒီဘဝမှာကောင်းကျိုးတွေမရဘူးလား ဒီဘဝမှာစိတ်ကဒါနကောင်းမှုတွေပြုခဲ့တဲ့ပုဂ္ဂိုလ်ဒီဘဝမှာချမ်းသာမလားဆင်းရဲမလားအေးချမ်းသာတယ်ဆိုတာအတိတ်ကပြုခဲ့တဲ့ဒါနရဲ့အကျိုးအခုဒီဘဝမှာခံစားနေရတာဆိုတော့အတိတ်ကပြုခဲ့တဲ့ဒါနရဲ့အကျိုးဆိုတော့အဟောင်းစားပါအဲ့ဒါကိုသူဘာမှနားမလည်တဲ့အတွက်ကြောင့်အဟောင်းစားဆိုတော့မိမိတို့အစာဟောင်းတွေစွန့်ပစ်လိုက်တဲ့အဟောင်းစားလို့သူစိတ်ကထင်လို့အဲ့ဒီမှာဒီချွေးမကိုခါရဲအိမ်ကနေထုတ်တယ်ဟိုကချွေးမလည်းတက်ချက်ဆိုတော့လေထွက်ဘူး ဒီမှာလိုက်လာတော့ကဒီတိုင်းလိုက်လာတာမဟုတ်ဘူးဘေးမှာအကုန်လုံးအာမခံတဲ့ပုဂ္ဂိုလ်တွေပါပြီးသားအဲ့ဒီပုဂ္ဂိုလ်ကြီးကိုယ်တိုင်ပြောမှထွက်မယ်ဆိုတော့မှအဲ့ဒီမှာတထေးတွေခေါ်ခေါ်ပြီးတော့မှဒီကြောင့်ဒီကြောင့်နှစ်ယောက်ရင်ဆိုင်ရတယ်တရားဆိုင်လို့ဆိုင်ရတယ်ရောက်ခမနဲ့ချွေးမှအဲ့ဒီကြတော့မှဟောင်းသားဆိုတာဒီလိုပါဆိုတာရှင်းပြလိုက်မှသဘောပေါက်တာဘုန်းကြီးတို့အခု ခုရနေတဲ့ဘဝအသေးဟုတ်တယ်မို့လားမိမိအခုပြုနေတာကအသေးဒါနာကောင်းမှုတွေပြုရသီလတွေစောင့်နေခုတရားတွေအားထုတ်နေတယ်ဆိုတာဘာတွေလဲအသက်တွေအခုအဲ့ဒီအရာတွေကိုထိုင်ပြီးတော့စားနေတာ၊တူးနေတာ၊ပေးနေတာ၊တန်းနေတာတွေကဘာတွေလဲဟောင်းနေအဲ့ဒီအဟောင်းတွေကိုမိမိတို့ကအခုသုံးဆောင်နေတာသုံးဆောင်ပြီးတော့အခုဒါနာကောင်းမှုတွေဖြတ်ပြီးပြုတာကအသက်သီလတွေစောင့်တည်နေတာကအသက်ဘာဝနာတရားတွေကိုပွားနေတာကဘာတွေလဲ အတိတ်တွေဒါကြောင့်ဗန္ဒီတော်ပြုတဲ့မြတ်အတိတ်ဖြစ်သည်များအဟောင်းမကောင်းလည်းငါကောင်းလည်းငါဟု ကောင်းစွာမြင်သည့်ပညာရှိသည်ဒိဏ25နှစ်သိအောင်သိ၍သုံးရပိုက်ချအရွယ်သုံးပါးတို့တွင်ဘုန်းကြီးတို့ရဲ့တက်တန်းတရားတန်းဘယ်လောက်တန်းလဲတရားတန်းမှာဘုန်းကြီးတို့ကနှစ်ပေါင်း2500ကျော်လာခဲ့ပြီမြတ်စွာဘုရားပွင့်လို့ဆိုတော့တစ်နှစ်တစ်နှစ်ဆုတ်ဆုတ်သွားလိုက်တယ် 85နှစ်တန်းပဲကျန်တော့တယ်အဲတော့85နှစ်တန်းပဲကျန်တော့တာဆိုတော့25နှစ်25နှစ်သွားပြီးချိုးသွားမယ်ဆိုရင်ပထမဘုန်းကြီးဒီမှာပထမဆိုတာကပထမအရွယ်ဆိုတာက25နှစ်အရွယ်တစ်နှစ်ကနေစပြီးတော့25နှစ်အရွယ်ကိုပထမအရွယ်ခေါ်တယ်ဒုတိယအရွယ်ဆိုတော့အဲ့ဒီ25ကနေပြီးတော့90တိအောင်ဒုတိယအရွယ်တတိယအရွယ်ကျတော့90ကနေပြီးတော့ 85နှစ်တိအောင်တတရား၍85နှစ်ရဲ့အထက်ရောက်ရင်အားလုံးပစ္စည်းမှပဲပစ္စည်းမှဆိုတာအစဆုံးအရွယ်လားနောက်ဆုံးအရွယ်လားနောက်ဆုံးဆိုတော့ဘုန်းကြီးတို့လက်ပြဖို့ပဲကြံတော့ဘာလို့ရတော့နှုတ်ဆက်ရတော့မှမိအနေနဲ့နှုတ်ဆက်ရတော့မှအောင်မလေးနှုတ်ဆက်ပါဘူးလို့ဘာလို့နောက်တစ်ခါပြန်တွေ့ပါလို့မယ်နှုတ်ကိုဆက်ရတော့မှ အဲတော့ပစ္စည်းမအရွယ်ဆိုတာနောက်ဆုံးအရွယ်ရောက်လာပြီအဲ့ဒီအရွယ်ဒါကြောင့်မို့ဟောဒီမှာဒိဏ25နှစ်သိအောင်ဖြစ်၍သုံးရပိုင်းချအရွယ်သုံးပါးတို့အတွင်အညတရာယာမရုပ်စွာအဆုံးနောက်ပိတ်တုံးဟုခေါ်ထုံးအရာပစ္စည်းမအရွယ်ကိုအခုဘုန်းကြီးတို့ကုတရားနာပိတ်တတ်တဲ့မှာလူတွေခွဲနိုင်တယ်ဆိုရင်ဘုန်းကြီးတို့ဒုတိယအရွယ်နဲ့ပစ္စည်းမအရွယ်တွေများတယ်နော်ဟုတ်တယ်ပါလား အဲတော့သစ္စည်းမအရွယ်တွေများတယ်နောက်ဆုံးသွားရတော့မှလက်ပြနှုတ်ဆက်ရတော့မှအရွယ်တွေများတယ်မေ့မနေနဲ့မေ့မနေနဲ့ဒီချိန်လေးကိုဘုန်းကြီးတို့ယောဂီများကအကုန်လုံးကိုယ်မှာဉာဏ်ကောင်းမှုတွေနဲ့ပြည့်စုံနေအောင်သီလကောင်းမှုတွေလည်းပြည့်စုံနေအောင်အဲဒီထဲမှာနောက်ဆုံးဘာဝနာကောင်းမှုလည်းပဲပြည့်စုံအောင်အားထုတ်ဖို့မလိုပေဘူးလားဒိဏ25နှစ်သိအောင်သိ၍သုံးရင်ပိုင်ချာရွယ်သုံးပါတော့ဝင် အညတရယာမယုတ်စွာ အဆုံးနောက်ပြီတုံခေါ်တုံအယပစ္စည်းမှာအရွယ်ကိုပฏิစေကေယအပြည့်မနှောစင်လုံးချောအောင်ထေကျော်သုတ်ပင်ယာတတိနောက်ဆုံးအရွယ်ရောက်ပြီပစ္စည်းမှာအရွယ်ရောက်ပြီဆိုရင်မိမိတို့ဒါနကောင်းမှုတွေမေ့နေဖို့ရသင့်မှာမလား ဒါနကောင်းမှုတွေမင်းမိဖို့ရလည်းမသိဘူးသီလကောင်းမှုတွေစောင့်တည်စောင့်ထွေးမှုရလည်းမသိတော့ဘူးဘာဝနာတရားတွေပွားများအထုတ်ဖို့မေ့လျော့နေဖို့လည်းမသိတော့ဘူးတဲ့နောက်ဆုံးအရွယ်လေးမှာတော့ဖြင့်လုံးဝအပြည့်ကင်းအောင်ဒါနကောင်းမှုတွေလည်းငါပြုမယ်သွန်နေနေအလျားပြဒါနကောင်းမှုတွေပြုမယ်မိမိအိတဲကနှိုက်ပြီးတော့မှအကုန်ကြခံပြီးတော့မှဒါနကောင်းမှုမြောက်တာမဟုတ်ပါဘူးမိမိတို့ပြည့်ရွယ်သိခဲ့ကလေးတွေအညုံလေးတွေပြည့်ရွယ်သိ တော်ပန်တောင်ပန်းလေးတွေကိုခုယူပြီးတော့ဘုရားရှိမှပန်းလေးတွေစက်ကပ်မယ်။တောက်ရည်ဝုစင်ကလေးခတ်ပြီးတော့ရေချမ်းလေးတွေတူတန်းမယ်။မိမိအိတ်ထဲကဝတ္ထုကြီးငွေကုန်စရာလိုသေးလား။မလိုပေမဲ့ဒါနာကောင်းမှုတော့ဖြင့်မမြောက်ပြီဘူးလား။ဒါကြောင့်မို့မိမိပစ္စည်းမှာအရွယ်ကိုဒါနာကောင်းမှုတွေဆွမ်းတဲ့တည်းများပြုမယ်သီလတွေစောင့်တည်ဆောင်ထိန်မယ်။မိမိသီလတွေစင်ကြယ်အောင်ဆောင်ထိန်မယ်ငါးပါးသီလနဲ့စင်ကြယ်စေရမယ်။ သတင်းလေးတိုင်းသတင်းလေးတိုင်းအနေအချင်းဥပုပ်ပိလကိုလည်းသင်ကျင်အောင်ဆောက်တည်ဆောင်သိမယ်။သမထဘာဝနာဝိပဿနာဘာဝနာတရားတွေကိုလည်းပဲပွားများအားထုတ်မယ်တကယ်လို့အချိန်ရမယ်ဆိုပါရင်တရားရည်တာဝင်ပြီးတော့စက္ကမင်းနဲ့ညာရီမလားအောင်တတိဥစည်းတွေစိတ်ကလေးနဲ့ရှုမိမယ်ပွားနေမယ်အားထုတ်နေမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်မှာအကုသိုလ်အပြစ်တွေဝင်နိုင်လေရလားအကုသိုလ်အပြစ်တွေဆိုတာဘာမှမဝင်နိုင်တော့ဘူး

ဒီတတိပဌာန်တရားလေးကိုဝင်ပြီးတော့အားထုတ်ဖို့မလိုပေဘူးလားအားထုတ်ဖို့လိုတယ်ဒါကြောင့်မို့မိမိကိုယ်ကိုမိမိဖြစ်ပါတယ်ဆိုရင်တဲ့ဘုန်းကြီးတို့ယောဂီများမိမိကိုယ်ကိုကောင်းအောင်ပြုရမှလားမကောင်းအောင်ပြုရမှလားမိမိကိုယ်ကိုကောင်းအောင်နေရမှလားမကောင်းအောင်နေရမှလားကောင်းအောင်ဆိုရင်ကုသိုလ်ဖြစ်ဖို့လားအကုသိုလ်ဖြစ်ဖို့လားအပြစ်ဖြစ်ဖို့လားအပြစ်ကင်းဖို့လား အပြစ်ကင်းဖို့တဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးလက်ထက်တော်ခါကလာဘုရားရှင်ကိုရောမြတ်ကြီးတာဝတိပြင်းမို့ဇေတဝန်ရွှေကြောင့်ပင်အောင်မှုရောဇံတော်တော်မူခြင်းအထိခါကလာတုန်းကပရိနေရီကောသလမင်းကြီးကတတိယတဲ့တတိယတဲ့အဲ့ဒီပရိနေရီကောသလမင်းကြီးဟာမြတ်စွာဘုရားတန်ကိုသွားပြီးတော့ယူတည်စွာရှိကိုဥချတယ်မိမိသိတော်ရာမျိုးမေးလျှောက်တယ်ဒီနေ့လည်းဘုရားရှင်ကိုရောမြတ်ကြီးဓမ္မသွားပြီးတော့ဣဒ္ဓမချံဗန္တိ ရဟောကတတပတိတံလိနတအယုံစေတတော်ပိဝိတေကောဥဒ္ဒပါတိကေတံလူကောပိယောအတ္တကေတံအပိယောအတ္တတိဗန္ဒီဘုံတော်နေဝထွန်းရတောက်ပါတော်မူ၏သောမြတ်စွာဘုရားဣဒာဣရယ၌တော်ဟောကတတသိဉာယတ်သူကတ်လျက်ပတိတံလိနတတယောက်ကြီးဒီကင်းအောင်၏နေသောမရှံဖရာတတိတော်၏ ဧဝံဤသို့စေတသောပရိဝိတေကောဤသို့သောစိတ်အကြံစီတိဥဒ္ဒပါရိသင်္ချာဖြစ်ခဲ့ပါသည်ဗျာတပည့်တော်ဗျာတယောက်ချင်းရဟောကတ္တသင်္ချာနေရာကိုရှင်းကပ်ပြီးတော့တပည့်တော်တယောက်ချင်းစဉ်းစားပြီးတော့နေမိပါတယ်အဲလိုစဉ်းစားနေစဉ်မှာတယောက်ချင်းနေစဉ်မှာတပည့်တော်ရဲ့စိတ်ထဲမှာဒီလိုအကြံစီဖြစ်ပြီးတော့လာခဲ့ပါတယ်ကေတံဥပောပိယောအတ္တကေတံအပိယောအတ္တတိ ဒေတာဘေသူတို့သည်အတ္တမိမိကိုယ်ကိုပြီးရောနုခေါ်ချင်ပါသည်ကေတံအဘေသူတို့သည်အတ္တမိမိကိုယ်ကို အပ္ပိယောနုခေါ်မချင်ပါသည်ဟု၍ဒေတော်ပရိဝေတကောဤသို့သောစိတ်ကြံစီသည်ဥဒ္ဒပါရိသင်ရှားဖြစ်ခဲ့ပါသည်ဗျာဘယ်ပုဂ္ဂိုလ်ဟာမိမိကိုယ်ကိုချစ်တယ်ဘယ်ပုဂ္ဂိုလ်ကတော့မိမိကိုမချစ်တဲ့ပုဂ္ဂိုလ်ဖြစ်ပါသလဲလို့ဒီလိုစိတ်ထဲမှာကြံစည်ဖြစ်ပေါ်ပြီးတော့လာခဲ့ပါတယ်။ အဲဒီလိုအကြံစီဖြစ်ပြီးတော့ရှစ်ဆက်လက်ပြီးတော့ကြံစီရေကတတ္တမရှံဗန္တိဣဒရဟောတိယောကောရေကောပိတိကာယေနဒုသိတံသရံတိဝါစာယဒုသိတံသရံတိမနတဒုသိတံသရံတိတေတံအပိယောအတ္တကေစီဗန္တိဘုံတော်နေဝထွန်းလင်းတောက်ပါတော်မူပြီတော်မြတ်စွာဘုရားကေစီအချို့ကုန်သောရေကောရှင်သူတို့သည် ကာယနာကိုဖြင့်ဒုစရိတမကောင်းမှုတိုက်ကာယဒုစရိုက်ကိုသရဏတိပြုကျင့်ကြကုန်၏ဝါစံယလုဖြင့်ဒုစရိတမကောင်းမှုတိုက်ဒုစရိုက်ကိုမနောဒုဝစီဒုစရိုက်ကိုသရဏတိပြောဆိုကြလေကုန်၏မနတံစိတ်ဖြင့်ဒုစရိတမကောင်းမှုတိုက်မနောဒုစရိုက်ကိုသရဏတိကြံစီကြကုန်၏ဒေတာထိုသူတို့သည်အတ္တမိမိကိုယ်ကို အပိယောမချင်အပ်ပါ၏တပည့်တော်စိတ်ထဲမှာဒီလိုကြံစည်ဆက်လက်ပြီးတော့ဖြစ်တယ် ချိုးချိုးသောပုဂ္ဂိုလ်ရာကာယကဒုစရိုက်အမှုတွေပြုပြီးတော့နေကြတယ်တဲ့သူ့အသက်ကိုတန်နေကြတယ်သူ့ဥစ္စာတွေခူးကြတယ်သူတန်အိမ်ယာတွေမှားကြတယ်မှုရဲ့မိလျော်စိတ်တတ်တဲ့ရက်ဒီစားတွေတောက်စားပြီးနေကြတယ်ဝစီကဒုစရိုက်အနေအားဖြင့်လည်းပဲမဟုတ်မမှန်တဲ့စကားတွေကိုပြောဆိုပြီးတော့နေကြတယ်နောက်ပြီးတော့ကြမ်းချမ်းတဲ့စကားတွေပြောဆိုပြီးတော့နေကြတယ်အနှစ်သာရမရှိတဲ့စကားတွေ တဝုနဲ့တဝုချစ်ကြွဝင်နေတာကိုကွဲပြားအောင်ဂုံတိုက်တဲ့စကားတွေပြောဆိုနေကြတယ်။ဝစီကံတွေကလည်းမကောင်းတာတွေပြောနေကြတယ်။မနောကအနိယဖြစ်လည်းပဲမကောင်းတဲ့အချမ်းစီတွေပဲချမ်းစီပြီးတော့နေကြတယ်။အဲဒီလိုမကောင်းတာတွေပြုလုပ်ပြီးတော့နေတဲ့ပုဂ္ဂိုလ်မကောင်းတဲ့စကားတွေပြောဆိုနေတဲ့ပုဂ္ဂိုလ် မကောင်းတဲ့အကျမ်းစီတွေကျမ်းစီပြီးတော့နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေဟာအပိယောအတ္တဒီပုဂ္ဂိုလ်တွေကုကုကိုမဖြစ်တဲ့ပုဂ္ဂိုလ်တွေလို့တပည့်တော်စိတ်ထဲမှာဒီလိုပဲရှင်းမိပါတယ်ဗျာဘေသာမိတေဝဝရေယုံမီယောနောအတ္တတိဘယ်လိုပဲမိမိကိုယ်ကိုဖြစ်တယ်လို့ဘယ်လိုပဲပြောဆိုပြီးတော့နေပြီမယ်လို့လေးပဲအဲ့ဒီပုဂ္ဂိုလ်တွေဟာအတ္တကိုတေတံအပိယောအတ္တဒီလိုမကောင်းတဲ့ကာယကဒုစရအမှုတွေ မကောင်းတဲ့ဝစီကံအပြောဆိုတွေမကောင်းတဲ့စိတ်အကြံစီတွေဒီလိုပြောဆိုပြုမှုကြံစည်ပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ဒေသထိုသူတို့ဒီအတ္တမိမိကိုယ်ကိုအားပြီးတော့မချစ်အပ်ပါဘဲတံကိတာဟေတုဖဲကြောင့်မချစ်မနစ်တဲ့အပ္ပတနိဟုမူကရေဟိအပိယောအပိယတရေပိအပိယောအပိယတကရိယာတံတိအတ္တနာဝအတ္တနောကရောတိတတမသေသံအပိယောအတ္တတိ တကယ်တော့ဖြင့်မိမိကိုယ်ကိုမချစ်တဲ့ပုဂ္ဂိုလ်ကြီးဟာမချစ်မနစ်အပ်တဲ့အကျိုးတွေကိုသာလျင်အကျိုးကိုရစေနိုင်တဲ့မကောင်းမှုတွေကိုသာပြုလုပ်ပြီးတော့နေကြပါတယ်။အဲလိုဒုစရိုက်အမှုကြီးပြုနေတဲ့ပုဂ္ဂိုလ်ကြီးဟာမိမိကိုယ်ကိုဘယ်လိုလဲချစ်ပါတယ်ပြောပြောဘယ်လိုပဲမြန်လို့ပါတယ်ပြောပြောအတ္တနာဝမိမိသိပြီးနေအတ္တတော်မိမိအကျိုးငါအတဏဝမိမိပြည်ပင်အတဏောမိမိအကျိုးငါတန်တို့ဒုစရိုက်အမှုကိုကရုံးတိပြုလုပ်ကြကုန်၏ ထုထိုက်အမှုတွေပြုနေပြီဆိုတဲ့ကောကအဲ့ဒီပုဂ္ဂိုလ်ကောင်းကျိုးရရမှလားဆိုးကျိုးရရမှလားဓမ္မထို့ကြောင့်တေတံထိုသူတို့တိအတ္တမိမိကိုယ်ကိုအပ္ပိယောမချင်းအပ်ပါ၏အဲ့ဒီလိုဒုစရိုက်အမှုတွေပြုနေတဲ့ပုဂ္ဂိုလ်တွေဟာမိမိကိုယ်ကိုမချစ်တဲ့ပုဂ္ဂိုလ်တွေလို့တပည့်တော်ဒီလိုပဲမှတ်တင်ပါတယ်ဗျာဒီလိုပဲစိတ်ထဲမှာဖြစ်ပေါ်လာပါတယ်တဲ့နှုတ်ကမိမိကိုယ်ကိုဘလောက်ပဲချစ်တယ်ပြောပြောသူဟာမကောင်းမှုတွေပြုနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရလာတဲ့ဘဝမှာ ကောင်းကျိုးရမှာလားဆိုးကျိုးရမှာလားမိမိကကောင်းတဲ့မှုတွေပြုရင်ကောင်းကျိုးတွေရမှာလို့မကောင်းတဲ့ဆိုးမှုတွေပြုလာရင်ဆိုးဖြစ်တွေမခံရပေဘူးလားအဲလိုဆိုးကျိုးတွေရလာမှဖြစ်တဲ့အတွက်ကြောင့်မို့သူပြုနေတာဟာသူ့အတွက်အကျိုးရမှဖြစ်တဲ့အတွက်ဒီပုဂ္ဂိုလ်ဟာမကောင်းမှုတွေပြုနေပြီဆိုပါရင်အဲဒီပုဂ္ဂိုလ်ဟာမိမိကိုယ်ကိုမချစ်မနစ်တဲ့ပုဂ္ဂိုလ်လို့ဒီလိုပဲတွေးတော့စိတ်ထဲမှာဖြစ်ပေါ်လာပါလေ။ရေစာကိုပြည့်စည်ကာယေနသုတိတံသရဏတိဝါစာယသုတိတံသရဏတိ မနတသုစိတံကရတိတေတတိယောအတ္တရှင်ဗျာတဲ့အချို့ချို့သောပုဂ္ဂိုလ်ရှိပါသေးတယ်အချို့သောပုဂ္ဂိုလ်ကြီးကတော့ဒီကာယကံနေအဖြစ်သူစရိုက်မှုတွေပြုတယ်ဒါနာကောင်းမှုတွေကိုသာပြုနေတယ်သီလတွေအမြဲမပြတ်ဆောင်ထိန်နေတယ်ဘာဝနာတရားတွေကိုလည်းပဲချင်းရတိုင်းချင်းရတိုင်းနေရာဖြင့်ပွားများအားထုတ်နေတယ်ခွန်ကြီးတို့လေအချို့ချို့ပုဂ္ဂိုလ်များကတော့ မကောင်းတဲ့အိယာကလွတ်လာတဲ့အချိန်ကစပြီးတော့မကောင်းမှုပြုဖို့ပဲတို့ရဲ့လက်သားဖို့ဒီနေ့ပဲကိုသွားမယ်တဏ္ဍာလုံးကလုပ်နေတဲ့ပုဂ္ဂိုလ်တွေကဘယ်နေရာမှာငါးပြီးပေါ်တယ်ဘယ်နေရာပဇွန်ပြီးပေါ်တယ်ဘယ်နေရာသွားမယ်ငှက်ကလေးတွေပါလေးတွေကိုတတ်ဖြတ်နေတဲ့ပုဂ္ဂိုလ်ထောင်ချောက်တင်းနဲ့ထောင်နေတဲ့ပုဂ္ဂိုလ်လေးပွားနဲ့ပြင့်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေကဘယ်တော့ကိုသွားမယ်အိယာကနိုးတယ်ကသူ့မှာကောင်းစိတ်လားမကောင်းစိတ်လားမကောင်းတဲ့စိတ်တွေဝင်လာတာဒါ မကောင်းတဲ့အကြံစီတွေဝင်လာတာသူဟာသွားတော့မယ်ဆိုတော့ဟောပြုပြင်ပြီးတစ်နှစ်တည်းထဲပြီးအကံရကံနဲ့ပြုနေတာဝစီကံနဲ့လည်းပဲသူ့ရဲ့အိမ်ကပုဂ္ဂိုလ်တွေဇနီးဖြစ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်သားသမီးတွေကိုပဲဖြစ်ဖြစ်ဘာတွေထက်လာအောင်ညာတွေထက်လာအောင်ဒီမှာလက်နဲ့တည်ခင်းရတယ်အဲလိုဝစီကံနဲ့အားဖြင့်လည်းပဲကောင်းမှုလားမကောင်းမှုလားမကောင်းမှုတွေပဲကျူးလို့နေတာအဲလိုပြောဆိုနေတဲ့ပုဂ္ဂိုလ်ကိုကာယကံမကောင်းမှုတွေဝစီကံမကောင်းမှုတွေမနောကံမကောင်းမှုတွေ အဲ့ဒီမကောင်းမှုတွေပြုနေပြီဆိုတဲ့ကောသူရလာတဲ့အကျိုးကကောင်းကျိုးတွေရမှာလားမကောင်းကျိုးတွေရမှာလားအဲ့လိုမကောင်းကျိုးရမှာဆိုတော့ဒီပုဂ္ဂိုလ်ဟာခုကိုယ်ကိုချစ်ရရောက်ကလားနှစ်ရရောက်ကလားနှစ်ရရောက်တယ်မကောင်းမှုတွေပြုနေရင်ခုကိုယ်ကိုချစ်ရမရောက်ဘူးဒါကြောင့်တရားလာအထုတ်တဲ့ပုဂ္ဂိုလ်များဆိုရင်လည်းမိမိတရားလေးအထုတ်ရင်မိမိရဲ့သီလလေးတွေကိုတခါနဲ့အထူးစင်ကြအောင်ဆောင်ထင်ရပါဘာလို့ဆောင်ထင်ရမှာလဲသီလ မိမိတောက်တင်းကြတဲ့သီလလေးကိုတော့ပြင်အထူးစင်ကြယ်ပြီးစီယောဂီတို့အထူးစင်ကြယ်ပြီးစီဒီသီလမှာမစင်ကြယ်ရင်အခြေခံဖြစ်တဲ့ဒီသီလအစစ်မှာမစင်ကြယ်တဲ့ပုဂ္ဂိုလ်ဟာတမာရီပညာဒီဘလောက်ခင်းအထုတ်အထုတ်ဒီပုဂ္ဂိုလ်တမာရီလည်းမရဘူးတမာရီမရတဲ့အတွက်ကြောင့်ယုံနာဖြစ်ဖြစ်သဘောကိုသိမြင်နိုင်တဲ့ဝိပဿနာပညာတွေရောဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကြောင့်အခြေခံဖြစ်တဲ့သီလဆိုတဲ့အရှင်လေးကိုရိုးရိုးတည်တည်ရှင်းညာ သူ့အသက်မတတ်သေးနဲ့မတတ်မိသေးနဲ့အခန်းထဲတခါရင်ညမှာသဘောကြိုက်တယ်ဆိုပြီးတော့ထရှာမနေနဲ့ထရှာပြီးတော့ခင်ငါ့ကိုတွေ့တာကြီးတန်းဖောင်းလို့ဖောင်းလို့ဆိုပြီးတော့တနေရာလေးသွားပြီးတော့အေးတဲ့နေရာတွက်လိုက်ဟုတ်လားဒါလည်းပလင်းနဲ့လည်းထည့်မထားပဲဟိုဆောင်ချတာတချို့ကဒီကနေ့မထွက်အောင်ပလင်းနဲ့ထည့် ပလင်းနဲ့ကျဲပြီးမနဲ့ကသူများပြရင်နေတာလေတဘိုးဘယ်နှကောင်ရတယ်အမလေးကိုယူရင်နေတယ်နော်အဲ့ဒါမျိုးကိုတခါတည်းဖမ်းလိုက်ဖမ်းပြီးရင်တဏှာလေးကိုလွတ်ရကျွတ်ရလေးသွားလွတ်လိုက်တယ်နင်းသွားတော့သွားတော့သူပြီးလွတ်လိုက်တကယ်လို့တရားအထုတ်နေတဲ့အချိန်လေးမှလည်းပဲမိမိရဲ့ပါမှာဖြစ်စေမေးမှာဖြစ်စေခြင်းလေးလာကြိုက်နေရင်ခြင်းလေးကြံပါပါပြီချမ်းသာပါစေမေတ္တာလေးပွားလိုက်လက်နဲ့သွားပြီးဘတ်ဆိုသွားမလုပ်လိုက်နဲ့ လက်နဲ့သွားပြီးဘတ်ဆိုသွားမှလို့တယ်ဒါမလေးနှခမ်းလေးလာကြိုက်တာကိုပါးစပ်နဲ့စိတ်ဖမ်းလိုက်သေးတယ်နော်ရှင်ကလာပြီးနှခမ်းလာကြိုက်တာကိုဒါလည်းပါးစပ်နဲ့စိတ်ဖမ်းလိုက်ဟိုပါပြီးသားပဲဟိုဆုပ်လိုက်တယ်နဲ့ဟိုသွားတယ်အဲဒီတော့မိမိတို့သီလလေးမိမိရဲ့ဒီလိုရှင်လေးတွေပဲတတ်တာပဲဖြစ်စေဘုမသရဝါလေးတတ်တာပဲဖြစ်စေမိမိရဲ့သီလရေစင်ကြယ်သလားမစင်ကြယ်တော့ဘူးလား စင်ကြယ်တော့ဘူးသီလမစင်ကြယ်ရင်တမာရီအလုပ်လုပ်ငန်းလုပ်တဲ့အခါမှာတမာရီရတာမရဘူးလားတမာရီမရနိုင်ဘူးဒါကြောင့်မို့မိမိရဲ့သီလလေးကိုလည်းပဲစင်ကြယ်အောင်ဆောင်ထင်းဖို့အရေးမကြီးဘူးလားဗျာသီလကိုလည်းစင်ကြယ်အောင်ဆောင်ထင်းစင်ကြယ်အောင်ဆောင်ထင်းစင်ကြယ်တဲ့သီလအခြေခံပြီးတော့ဒီတမာရီဖြစ်နိုင်တော့တယ်တတိပဌာဝိပဿနာအကျင့်နဲ့တရားတွေကိုလည်းပဲထိုင်ရင်ရရင်သွားရင်လျှောက်ရင်တတိဥသိတဲ့စိတ်ကလေးနဲ့မလွတ်အောင် ရှုမှတ်နေဖို့ရမလွတ်အပ်ဘူးလားမလွတ်အောင်ရှုမှတ်နေဖို့ပဲရှုမှတ်နေဖို့ဆိုတာသိနေဖို့ပါပဲယောဂီတို့ထိုင်ရင်လည်းသိနေရမယ်ရရင်လည်းသိနေရမယ်သွားရင်လည်းသိနေရမယ်အေးရင်လည်းသိနေရမယ်အိမ်မပြောမချင်းဟာမိမိရဲ့ခန္ဓာမှာအာလို့တတိလေးကတ်ထားရတယ်အဲလိုပြုလုပ်နေတာဟာဒါနကောင်းမှုရဲ့ပြုသီလတွေစအခုလိုစက္ကန့်နဲ့မိနစ်နာရီမချရှုပွားအားထုတ်နေတယ်ဆိုရင်ဒါဒုစရိုက်တရားလားသုစရိုက်တရားလား ဒါကြောင့်ကာယနာကိုပြင်သူစိတာသူဆိုင်တရားကိုသရဏတိရှုကျင်ရကုန်၏ယနေ့ရှင်မင်းကိုသာသနာရိပ်တာရောက်နေကြတဲ့ရှင်မင်းကိုဓမ္မမိသားစုများလာတော့ဖြင့်အခုသူဆိုင်တရားတွေပြုလုပ်နေကြတယ်ကာယကသူစိုက်တရားတွေပြုလုပ်နေကြတဲ့ဝိတိကအနေအားဖြင့်လည်းပဲသူစိုက်တရားတွေပြောဆိုဒီပိတရားလေးရှုမှတ်မေတ္တရားလေးနာမယ်မိမိအင်းကြံရောက်တဲ့အချိန်လေးမှလည်းပဲစိတ်မပြောခင်လေးမှာအချိန်ပိုင်းလေးမှာတရားလေးအားထုတ်အောင်မယ် အဲဒီလိုပေါ့တယောက်နဲ့တယောက်ပြောကြဆိုကြဆွေးနွေးကြမနေ့ကဆိုရင်လည်းပဲမနေ့ကကြောင်းအိမ်မှာရောက်လာတဲ့ဆွမ်းစာတန်ခါတော်တွေလည်းပဲဆွမ်းဆင်းလေးတွေလောက်နိုင်အောင်မိမိပါလေးတွေစီစဉ်မယ်စသည်ဖြင့်အဲလိုပြောဆိုနေခြင်းဟာကောင်းတဲ့စကားလားမကောင်းတဲ့စကားတွေလားကောင်းတဲ့စကားတွေဒါနဲ့ကောင်းမှုတွေပြုဖို့သီလတွေစောင့်တည်ဆောင်ထိန်ဖို့သမထဘာဝနာဝိပဿနာတရားတွေပွားများအားထုတ်ဖို့ပြောဆိုနေတဲ့စကားတွေဟာကောင်းတဲ့စကားတွေ စိတ်ထဲကတကယ်လို့နှုတ်ကဖွင့်မပြောတောင်မှဟောငါဒီနေ့ဆရာတော်ဘုရားရဲ့တတိသေးတဲ့တရားစကားလေးနာကြားရရင် ဟုတ်တယ်ငါမှနောက်ဆုံးအရွယ်တို့မို့ငါဒုတိယအရွယ်ရောက်နေပြီနေဖို့တဲ့သေဖို့ဘသူကနီးနေလဲသေဖို့ကနီးနေပြီငါတော့ငါအတွက်ငါလုံးပါပဲငါအတွက်အပြစ်မနှောစင်းလုံးချောပါငါမှဒါနကြီးကြည်စုံပါအောင်သီလကြီးဆောက် ဘာဝနာတရားတွေနဲ့မိမိရဲ့တခါတည်းမကောင်းမှုအညစ်အကြေးတွေကထိချောကျင်းပါလေ။ဟာရိတ်တာဆယ်ရက်ဖြစ်စီငါအနည်းဆုံးကစူးစမ်းပြီးတော့ဝင်နိုင်အောင်မယ်။ဒီလိုစိတ်ထဲမှာစိတ်ကူးကြံစီမှုတွေဖြစ်နေပြီဆိုရင်ရောအဲ့ဒီအကြံစီဟာကောင်းတဲ့အကြံစီလားမကောင်းတဲ့အကြံစီလား။ဒီကောင်းတဲ့အကြံစီတဲ့ဒါကြောင့်ပြည်စီအချိုးကုန်သောပုဂ္ဂိုလ်ဤကာယေနာကိုဖြင့်သူစိတံသူစရိုက်တရားကိုသရဏတိကျွတ်သရဏတိပြုကြကုန်၏ ဝါစာယနှုတ်ဖြင့်သူစိတ်တသူဆိုင်တရားကိုသရဏတိပြောဆိုကြကုန်၏မနတာစိတ်ဖြင့်သူစိတ်တသူဆိုင်တရားကိုသရဏတိကြံစည်ကြကုန်၏ဒေတာထိုသူတို့သည်အတ္တမိမိကိုကိုပြီးရောချရပါ၏အဲဒီလိုသူစိတ်တရားတွေပြုလုပ်နေတဲ့ပုဂ္ဂိုလ်တွေကတော့မိမိကိုယ်ကိုချစ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒုစရိုက်တရားတွေပြုလုပ်နေတဲ့ပုဂ္ဂိုလ်တွေကတော့ပြင်မိမိကိုယ်ကိုမလုပ်တဲ့ပုဂ္ဂိုလ်လဲ မချစ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ဒါကြောင့်ကိစ္စပိစေဧဝံဝရေယောအပိယောနောအတ္တတိမိမိဟာမိမိကိုယ်ကိုမချစ်ပါဘူးလို့ပြောပေမဲ့လို့လည်းတယ်။နောငါတို့ဒီအတ္တမိမိကိုယ်ကိုအပိယောမချစ်အပ်ဘူး၍ကိစ္စပိဝရေယောအကဲ၍မူလီပြောဆိုကုန်ရာ၏အထာကောထိုသို့ပြောဆိုကုန်သောလည်းပဲဒေတာထိုသူတို့သည်အတ္တမိမိကိုယ်ကို ဒေနာတို့သူစရိုက်တရားတွေကိုပြုလုပ်ပြောဆိုကြံစည်ပြီးတော့နေတဲ့ပုဂ္ဂိုလ်တို့သည်အတ္တမိမိကိုယ်ကိုပြရောချစ်အပ်ပါပေ၏သူစရိုက်တရားတွေပြုလုပ်နေတဲ့ပုဂ္ဂိုလ်ဟာမိမိကိုယ်ကိုမချစ်ဘူးလို့ပြောပေမဲ့လို့လည်းပဲအဲ့ဒီသူစရိုက်တရားတွေဒါနကောင်းမှုတွေပြုနေတဲ့ပုဂ္ဂိုလ်သီလတွေစောင့်ကြည့်ဆောင်ထိနေတဲ့ပုဂ္ဂိုလ်ဘာဝနာတရားတွေပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာမိမိကိုယ်ကိုချစ်တဲ့ပုဂ္ဂိုလ်တွေဖြစ်တယ် ဘာကြောင့်လဲဆိုတော့မိမိရဲ့သွားရမယ့်လမ်းကြောင်းပေါ်မှာကောင်းကောင်းမွန်မွန်ရှင်းလင်းပြီးတော့နေတဲ့အတွက်ကြောင့်အတ္တနာမိဝဒေထုတို့ဒီအတ္တနာဝမိမိစီပင်အတ္တတော်မိမိရဲ့ကျိုးငါတန်ထိုသူတရိုက်အမှုကိုကရုံးတိပြုလုပ်ကြကုန်၏ကုသိုလ်ကောင်းမှုတွေပြုနေတယ်ဆိုတာမိမိကောင်းကျိုးရဖို့လားဆိုးကျိုးရဖို့လားဒါနကောင်းမှုတွေပြုတဲ့ပုဂ္ဂိုလ်တွေဟာဖြစ်လျာဘဝမှာချမ်းသာတဲ့ဘဝတွေရဖို့ သီလတွေစောင့်တည်စောင့်တည်နေတဲ့ပုဂ္ဂိုလ်ရာဖြစ်လျာဘဝမှာနာယောဂပြင်းပြီးကျမ်းမာဖို့ဘာဝနာတရားတွေပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ရာဖြစ်လျာဘဝမှာဆင်းရဲလွတ်မြောက်ဖို့ဘာလွတ်မြောက်ဖို့လဲဆင်းရဲကလွတ်မြောက်ဖို့ဒီနေ့ဒါနာကောင်းမှုတွေပြုပြီးဆိုရင်ဖြစ်လျာဘဝတိုင်းဘဝတိုင်းဟာဒါနရှိတဲ့ပုဂ္ဂိုလ်များဟာဒနာဥစ္စာဒနာမရှိသေးဘူးလား ဥစ္စာတဏှာရှိတယ်ဒီဘဝမှာတဏှာဤပြည့်စုံတဲ့ပုဂ္ဂိုလ်ပေးနိုင်တဲ့လူနိုင်တဲ့တန်းနိုင်တဲ့စားနိုင်တဲ့တောင်းနိုင်တဲ့တုံးနိုင်တဲ့ဖြုံးနိုင်တဲ့တို့ရဲ့ပုဂ္ဂိုလ်တွေဟာတိတ်ကဒါနာကောင်းမှုတွေပြုခဲ့လို့ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်တွေသီလမစင်ကြယ်ခဲ့တဲ့ကာကာလကြတော့ပစ္စည်းဥစ္စာတော့ပေါများတယ်ချမ်းသာတဲ့သုံးလို့ဆွဲလို့မကုန်းနိုင်အောင်ချမ်းသာပေမဲ့အဲ့ဒီပုဂ္ဂိုလ်ဟာငယ်ငယ်ရွယ်ရွယ်လေးနဲ့တည်ဆုံးသွားတယ်အသက်တူသွားတယ်ဆိုတာသီလပြည့်စုံခဲ့လို့လားမပြည့်စုံခဲ့လို့လား သီလမပြည့်စုံခဲ့တဲ့ပုဂ္ဂိုလ်ဟာငယ်ငယ်ရွယ်ရွယ်လေးနဲ့ဟောဒီဒါနရဲ့အကျိုးတွေကိုမခံစားရရှာဘူးယောဂဗျာတွေသူပြောပြီးတော့အသက်တူတယ်ဒါကြောင့်သီလပြည့်စုံဖို့လည်းပဲမလိုအပ်ဘူးလားသီလနဲ့ပြည့်စုံဖို့လိုအပ်တယ်မိမိတို့ဘာဝနာတရားတွေပြည့်စုံဖို့ရောမလိုအပ်ပေဘူးလားဘဝခန္ဓာရပြီဘလောက်ပဲဝတ္ထုပစ္စည်းတွေပြည့်စုံပြည့်စုံဘလောက်ပဲချမ်းသာချမ်းသာ ဘလောက်ပဲနာယောဂပြင်းပြီးတော့အသက်ရှည်တယ်ပြောပြောကိုချိန်ကြရင်အဲ့ဒီပုဂ္ဂိုလ်ဟိုဘေးနဲ့မကြုံရဘူးလားနာချိန်ကြလို့ရှိရင်နာဘေးနဲ့မကြုံရဘူးလားနောက်ဆုံးတနေ့အဲ့ဒီပုဂ္ဂိုလ်သေဘေးနဲ့ရောမကြုံရဘူးလားအဲ့ဒီကိုနာသေးဆင်းရဲတော့ဖြင့်လွတ်တလားမလွတ်ဘူးလားအဲ့ဒီကိုနာသေးဆင်းရဲလွတ်နိုင်တာကဟောဤဘာဝနာတရားကိုပွားမှလွတ်နိုင်တယ်ဘာကိုပွားမှလွတ်နိုင်တာလဲ ဘာဝနာတရားတွေကိုပွားမှလွတ်နိုင်ခဲ့တာကြောင့်တဲ့ဘုန်းကြီးတို့တန်တိအတ္တနာဝအတ္တနောကရုံတိဒေထောသူတ္တရတရားတွေကိုပြုလုပ်ပြောဆိုပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တို့သည် အတ္တနာဝမိမိသိပင်အတ္တနောမိမိရဲ့အကျိုးငှာတန်ထိုသူစရိုက်အမှုကိုကရုဏီပြုလုပ်ကြပါဘေကုံဤတတမထိုကြောင့်တေတံထိုသူတို့သည်အတ္တမိမိကိုယ်ကိုပြီးရောရှင်းအပ်ပါ၏ဣတိဤသို့ဘဂဝါ တို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးပြေဝေါစကောင်းစွာမသွေဟောကြားတော်မူခဲ့ပါပေသတည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုအဲဒီမှာပသိန္တိကိုသလမင်းကြီးကလျှောက်တာဒီလိုဒုစရိုက်တရားကိုသူစိတ်ထဲမှာအကျံစီဖြစ်တဲ့ကြောင့်မိမိကိုယ်ကိုချစ်တယ်ဆိုတာကဘယ်လိုပုံကိုယ်ကြီးကချစ်တာလဲ မိမိကိုယ်ကိုမချစ်ဘူးဆိုတဲ့ပုဂ္ဂိုလ်ကြီးဘယ်လိုပုဂ္ဂိုလ်ကြီးလဲဒီတော့မိမိကိုယ်ကိုချစ်ပါတယ်ချစ်ပါတယ်ပြောပြီးတော့အဲဒီပုဂ္ဂိုလ်ဟာဒုစရိုက်တရားတွေပြုနေတယ်အဲလိုဒုစရိုက်တရားတွေပြုနေပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာမကောင်းကျိုးတွေခံစားရမယ်ဒီလိုဆိုရင်အဲဒီပုဂ္ဂိုလ်ဟာမိမိကိုယ်ကိုမချစ်ရရောက်တဲ့ပုဂ္ဂိုလ်မိမိကိုယ်ကိုယ်တော့ပြင်မချစ်ဘူးလို့ပြောဆိုနေတယ်ဒါပေမဲ့လို့သူဟာသူစရိုက်တရားတွေဒါနာကောင်းမှုတွေလည်းပဲအမြဲမပြတ်ပြုလုပ်နေတယ်၊တိလာကောင်းမှုတွေလည်းအမြဲတမ်းဆောင်ထင်းနေတယ်။ ဘာဝနာတရားတွေကိုလည်းပဲရှင်းရတိုင်းရှင်းရတိုင်းအနေအချင်းကျင့်ပွားအားထုတ်ပြီးတော့နေတယ်။ဒါလိုအမြဲမပြတ်သုခိုက်တရားတွေပြုလို့အားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာမိမိကိုယ်ကိုမချက်ဘူးလို့ပြောဆိုပေမဲ့လို့လည်းပဲရှင်းရရောက်တဲ့ပုဂ္ဂိုလ်တွေလို့ဆိုတာတပည့်တော်စိတ်ထဲမှာဒီလိုကြံပြီးဖြစ်ပါရဲ့။အဲဒီတော့ဘုရားစွာဘုရားဆောက်တော်ဘုရားရှင်ကိုရောင်မြတ်ကြီးကဧဝမေတ္တမဟာရာဇဧဝမေတ္တမဟာရာဇမဟာရာဇမြတ်တော်မင်းကြီးမဟာရာဇမြတ်တော်မင်းကြီးဣဒံ ဒါဒီလိုသိရဲ့အကျမ်းစီသည်ဧဝံဤမှန်လာပါပြီ။မဟာရသံဃာတော်မြတ်ကြီးဧတံသိကျမ်းစီပြီးတော့နေတဲ့အကျမ်းစီတွေဟာဧဝံမှန်လာပါပြီတဲ့။မင်းကျန်နေတဲ့အကျမ်းစီတွေဟာတကယ်မှန်တယ်ကွာ။ဟုတ်တယ်။မိမိကိုယ်ကိုချစ်ပါတယ်လို့ပြောပြီးတော့ဒုဒရတရားတွေပြုလုပ်နေတဲ့ပုဂ္ဂိုလ်တွေဟာမိမိကိုယ်ကိုချစ်ရမရောက်ဘူးတဲ့။မိမိကိုယ်ကိုမချစ်ပါဘူးဆိုပေမဲ့လည်းအဲ့ဒီပုဂ္ဂိုလ်ဟာသူတရိုက်တရားတွေကိုသာအမြဲတမ်းပြုလုပ်နေတဲ့ပုဂ္ဂိုလ်တွေဟာ

နာထိုမိမိကိုယ်ကိုပါပိနာမကောင်းမှုနှင့်နာသံယူစေမရှင်စေရမိမိကိုယ်ကိုချစ်ပါတယ်ဆိုရင်မကောင်းမှုတွေရှောင်ရမှာလားဆောင်ရမှာလားမကောင်းမှုအကုသို့ဖြစ်နိုင်တဲ့အမှုတွေကိုပြုလဲမပြုနဲ့ပြောလဲမပြောနဲ့ကြံလဲမကြံနဲ့မကောင်းတာတွေဘာမှကြံနေမကောင်းတဲ့အပြုတွေပြုကိုမပြုနဲ့မကောင်းတဲ့အပြောတွေဆိုရင်လည်းမပြောနဲ့ ခါတလေကိုကကောင်းတယ်လို့ပြောပြီးမယ်ကောင်းတယ်ထင်ပြီးပြောကိုတပတ်သားမှာထိခိုက်ကောင်းတယ်နစ်နာစေမယ်ဆိုရင်အဲ့ဒီစကားရှောင်ရမှာလားဆောင်ရမှာလားရှောင်ရမှာမပြောနဲ့ဘုရားအထုတ်တယ်ဘုန်းကြီးတို့ယောဂီတွေဆိုတာတတိဥသိတဲ့စိတ်ကလေးနဲ့နေတာဘာနဲ့နေတာလဲတတိဥသိတဲ့စိတ်ကလေးနဲ့နေတာအမြဲတမ်းတတိလေးနဲ့နေတဲ့ပုဂ္ဂိုလ်ဟာမပြောတဲ့စကားကိုနောက်ကတတိလေးနဲ့ထင်ရဘာနဲ့ထင်ရ အေးမပြောသင့်တဲ့စကားကိုကိုကပြောလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တတိလွတ်တာလားမလွတ်တာလားတတိရှိတာလားမရှိတာလားတတိနဲ့ထင်ရမှာတရားရှင်ဆိုတာတတိနဲ့ရှိရတတိနဲ့ထင်ရအမြဲတမ်းမကောင်းတာပြုတော့မယ်ဆိုရင်ဟောဒါမကောင်းတဲ့အလုပ်ပါလားတခါတည်းတတိလေးနဲ့ထင်လိုက်ပြောမယ်ဆိုမယ်ဆိုရင်လည်းဟောငါဒီစကားပြောလိုက်ဒီကမှထိခိုက်တော့မှာပါမပြောနဲ့ရှောင်းလိုက်တခါတည်းကိုယ်စိတ်ထဲကိုညှို့ချထားလိုက် မကောင်းတဲ့အကြံစီတွေဆိုရင်လည်းဒီမိမကြံစီနဲ့အားလို့ရှောက်ကြရလေဒါကြောင့်အတ္တနာစေတိယစင်ညာနတ်နံပါပိနတန်ယူစေမိမိကိုယ်ကိုချစ်ပါတဲ့ဆိုတဲ့ပုဂ္ဂိုလ်ဟာပါပိနာမကောင်းမှုနဲ့နတ်တန်ယူစေမရှင်စေရဟိမန္လာပါပိဒုက္ခရာကာရိနောမကောင်းမှုကိုပြုလေရှိသောသူသည်တန်တုကံချိုးချမ်းသာကိုသူ့လဘံရလွယ်သည်နာဟောတိမဖြစ်သည်သာ၏ မကောင်းမှုပြုနေတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှချမ်းသာမရနိုင်ဘူးတဲ့မကောင်းမှုပြုနေတဲ့ပုဂ္ဂိုလ်ချမ်းသာနိုင်သလားဆင်းရဲနိုင်တာလားဆင်းရဲနိုင်တယ်တဲ့မကောင်းမှုပြုနေတဲ့ပုဂ္ဂိုလ်ဘယ်တော့မှမချမ်းသာဘူးတဲ့နောက်တကအန္တာကိဏတိပါဏတာသဟတောမာနုသံဘဝံကေသတ္တတ္တဟောတိကိစ္စအာဒါယအကိစ္စတိကိစ္စတ ानु ကဟောတိသာယဝအနတ ानु ပါယိ အတကိနာသေလင်းတိအဓိပဏတာနှိမ့်ချက်အပ်သောအဓိပဏတာနှိမ့်ချက်အပ်သောမနုတံလူ၌ဖြစ်သောဘဝံဘဝကိုဇာဟတိတွန့်ရသောဇာဟတိတွန့်ပြရသောတတထိုသူဤကိအဘေတိသာလျင်တကံမိမိဥစ္စာဟုသည်ဟောတိဖြစ်ပါသည်မိမိရဲ့ဘဝတည်ဆုံးသွားပြီ တင်မင်းနှိမ့်ဆက်တဲ့အတွက်ကြောင့်မိမိလူဘဝကနေပြီးတော့ကွယ်လွန်သွားပြီးတည်ဆုံးသွားပြီးအဲလိုတည်ဆုံးသွားပြီဆိုရင်အဲဒီပုဂ္ဂိုလ်မှာဘယ်ဥစ္စာကိုမိမိဥစ္စာလို့ပြောမလဲတတ္တထိုသူဤကိဟေတိရယတကံမိမိဥစ္စာဟုသည်နာဟောတိမိမိဥစ္စာဟုသည်ဟောတိဖြစ်သည်မိမိဥစ္စာဟုသည်ဟောတိဖြစ်သည်ကိစ္စအာဒါယကိစ္စဘေဘုဒ္ဓလည်းအာဒါယယူ၍ဒီစတိသွားပါသည် တည်ဆုံးသွားတဲ့ပုဂ္ဂိုလ်ကဘာတွေယူသွားသလဲကိစ္စတံလူကဟောတိသာယဝါနတ်ပါယိနိကိစ္စတံကိစီအဘေသိတာလည်းကိစီအဘေသိတာလည်းအနတ်ပါယိနိဖဲ၍မသွားသောသာယဝအရိတ်ကဲ့သို့အတ္တထိုသူဤနောက်သို့အနုကံအစဉ်တစိုက်လိုက်ပြီးဟောတိဖြစ်ပါသည်မိမိနောက်ကအရေးကဲ့ထက်ချက်မကွာနိုင်နိုင်တဲ့ဥစ္စာဆိုတာဘာကိုခေါ်ပါသလဲအဲဒီမှာ ama enụ ya n'ihe abịabia jigoo yajiga eyikwela rbogo dom bogo ime ye di nzubowanye egosg r bogo ha ee ụzgụ iri ụzlukodod e ụzụ yiụzbir e ụzinagajegdola eyina ịhụrụ chebi obirigajara ụa bụ onye zabba ya mjeọbụr dị ida ဓာဟိတတပကံဟောတိကိစ္စအာဒါယကိစ္စတိဒေသတာလူကဟောတိသာယာဝအနုပါယိတိဘောပုညစ္စပါပင်စာယံမေသောကုရုတိဣဒဣဒဤလောက၌မေသောတတဝါတိမေသောတတဝါတိယံပုညစ္စအခြင်းကောင်းမှုကို၎င်းယံပါပင်စာအခြင်းမကောင်းမှုကို၎င်းဥပောနှစ်ပါးတို့ကိုကုရုတိပြု၏ခွန်ကြီးတို့ လူဘဝကိုရနေတဲ့ပုဂ္ဂိုလ်လူဖြစ်နေတဲ့ပုဂ္ဂိုလ်တရားဟာကောင်းမှုကိုလည်းတွေ့တယ်မကောင်းမှုကိုလည်းပြုတယ်တဲ့မေဇောတ attva သည်ယံပုံဉ္စယံပုံဉ္စခြင်းကောင်းမှုကံကို၎င်းယပါပင်္စခြင်းမကောင်းမှုကံကို၎င်းဘုဘောနှစ်ပါးသောကံတို့ကိုကိုယ်တို့တည်ပြု၏တထောကောင်းမှုမကောင်းမှုကံနှစ်ပါးသည်ဒါလျင်တတထိုသူဤတကံမိမိဥစ္စာသည်ဟောသည်ဖြစ်ပါ၏ကွယ်လွန်သွားတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ကိုယ်ပိုင်ဥစ္စာဆိုတာဘာလဲဆိုရင် ကိုပြုထားတဲ့ကံဟာကိုပိုင်ဥစ္စာကိုပြုထားတဲ့ကံဟာပါလေကိုကကောင်းတာတွေပြုထားမယ်ဆိုပါရင်ကောင်းတဲ့ကံတွေပြုထားမယ်ဆိုပါရင်အဲဒီကောင်းတဲ့ကံဟာမိမိရဲ့ကိုယ်ပိုင်ဥစ္စာကောင်းကျိုးလာမလားဆိုးကျိုးလာမလားမိမိကမကောင်းတဲ့အကုသိုလ်ကံတွေပြုလုပ်ထားမယ်ဆိုပါရင်အဲဒီမကောင်းကျိုးတွေပြုထားမလာပေဘူးလား အဲ့ဒီမကောင်းတဲ့အကုသိုလ်ကံတွေဟာသူပြုထားတဲ့ကံတွေဖြစ်တဲ့အတွက်သူပဲကိုယ်ပိုင်ဥစ္စာဓာတုကောင်းမှုမကောင်းမှုကံနဲ့ပါတိတံတတ္တထိုသူဤသကံမိမိဥစ္စာသည်ဟောတိဖြစ်ပါ၏ဒေဇာထုကောင်းမှုမကောင်းမှုကံတပါကိုသာလင်အာဒါယယူ၍ကိစ္စတိဘဝတဘာသို့သွားရပါ၏မိမိဘဝတဘာသို့ပြောင်းသွားပြီဆိုရင်ဒါကိုယူသွားတယ်လေဆိုရင်မိမိပြုထားတဲ့ကံကိုယ်သာယူသွားနိုင်တယ် ဘာကိုယူသွားနိုင်လဲမိမိပြုလုပ်တဲ့ဒါနဆိုတဲ့ကုသိုလ်ကံတွေသီလဆိုတဲ့ကုသိုလ်ကံတွေဘာဝနာဆိုတဲ့ကုသိုလ်ကံတွေဒီကံတွေကိုယူသွားနိုင်တယ်။ဒီမိမိကအဲ့လိုမပြုခဲ့ဘူးသူ့သက်တဲ့တတ်တဲ့သူစားရင်ကုတဲ့သူသားအရာတွေမှားတယ်။မဟုတ်မမှန်တဲ့စကားတွေပြောတယ်စသည်ဖြင့်အဲ့ဒီလိုမကောင်းမှုတွေပြုခဲ့မဲ့ဆိုပါရင်လည်းပဲအဲ့ဒီသူဟာသူ့မကောင်းတဲ့အကုသိုလ်ကံတွေသူ့ဘဝသူယူသွားပြီ။ကိုပြုထားတဲ့ကံတွေကိုယူသွားမှာပဲ။ မင်းတို့ခုဒီဘဝကရှာထားတဲ့ပစ္စည်းတွေကိုယူသွားလို့ရပါမလားဘာမှယူသွားလို့မရဘူးမိမိရှာထားတဲ့ပစ္စည်းတွေကုန်ထားခဲ့ရမယ်မိမိရှာထားတဲ့ပစ္စည်းတွေထားခဲ့ရမယ်အကုန်လုံးစုပ်ပစ်ခဲ့ရမယ်ဘယ်နေရာမှာပဲထားတာဘုန်းကြီးတို့ယောဂီများပါဇက်ထဲမှာသွားရွှေသွားလေးစိုက်ထားရင်အဲ့ဒီရွှေသွားကိုလည်းချွတ်ယူလိုက်အောင်မယ်နာမပန်ထားတဲ့လက်ကကြီးကိုလည်းပဲချွတ်ယူထားလိုက်အောင်မယ်မသေးသေးခင်ကဆုမှနော် မလေးသူ့တဲ့ငါဗျအဲ့ဒီမှာသားသမီးတွေကလည်းဒီတိုင်းပဲသူ့တဲ့ငါပဲတယောက်တယောက်ကဲခတ်ကြည့်နေတာဒီဟာဘယ်လိုရရင်ချုပ်ရမလဲမလက်လိုက်နဲ့လက်လိုက်တာနဲ့ချုပ်သွားတော့သူ့တဲ့ငါမေချုပ်ပြကောင်းတာတော့တော်တော်ချုပ်ပြကောင်းတယ်တကယ်တော့ဒီငါသားသမီးတွေကငါ့ကိုသိချစ်တယ်ထင်တာမဟုတ်ဘူးသူ့ကြောင့်သူ့ကြောင့်ဟုတ်တယ်မဟုတ်လားသူသာမရှိလို့ကတော့သူသာမရှိလို့ကတော့သင်သားသာရှိကြပြီတော့ဖူဖွာလေးကဘုရားသူသာမရှိလို့ကတော့သိမ့်တယ်ဘူး ဒါကြောင့်သူ့ကြောင့်အဲ့တော့ဒါရီဟာကိုယူသွားလို့တမလွန်ဘဝပြောင်းသွားတဲ့အခါယူသွားလို့ရရလားမရဘူးသင်္ဇာမကောင်းကောင်းမှုမကောင်းမှုကံတည်တာနဲ့အာဒါယယူကံကိုယ်တာနဲ့အာဒါယယူ၍ကိစ္စတိသွားရပါပြီဒေသတ္တအနုကဟောတိသာယဝအနုပါယိနိတဲ့အနုပါယိနိမိမိအနုပါယိနိမိမိနောက်ကနေပြီးတော့ဟောဒီမှာသာယဝအရေးကဲ့ ခါချမကွာပန်းအောင်ယူသွားနိုင်တာကလည်းပဲပါလေဆိုရင်ဓာတုကန္နပါကိုဒါလျင်အတ္တထုသူဤနောက်တို့အနုကအစင်းတဲ့ဆိုင်လိုက်ပါသည်ဟောတိဖြစ်ပါ၏မိမိပြုထားတဲ့ကံတွေကောင်းတဲ့ကံတွေပြုထားတဲ့ပုဂ္ဂိုလ်တွေအဲ့ဒီကံကနောက်ကနေပြီးတော့အရေးပမာတတ်ချက်မကွာမိမိရဲ့ရရှိတဲ့ဘဝတိုင်းဘဝတိုင်းမလိုက်သေးဘူးလား ဟေးမိမိကမကောင်းတဲ့ကံတွေပြုထားမယ်ဆိုပါရင်အဲဒီမကောင်းတဲ့ကံတွေကနောက်ကထက်ချက်မကွာလိုက်ပြီးတော့မကောင်းကျိုးတွေမပေးနိုင်ပြီဘူးလားမကောင်းကျိုးတွေပေးနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိမိအတွက်မိမိပြုထားတဲ့ကံသာလျင်ကိုယူသွားလို့ရတယ်ရှားထားတဲ့ပစ္စည်းဥစ္စာတွေယူလို့ရရလားဗျာယူလို့မရဘူးတကယ်တော့ကိုပြုထားတဲ့ကုသိုလ်ကံကတော့ဖြင့်ကိုယ်ပိုင်လားပုံတိုင်လား ရှားထားတဲ့တိုက်တွေကားတွေသိကျွေရတနာတွေကတော့ကိုယ်ပိုင်နေလားပုံတိုင်းနေလားပုံတိုင်းနေထိုက်သူစံသွားမှာဘာဖြစ်သူစံမှာလဲထိုက်တဲ့သူစံသွားမှာပဲထိုက်တဲ့သူရသွားမှာပဲဒီပစ္စည်းတွေကဒါကြောင့်ကုသိုလ်ပုံရသူကြတွင်တွင်အမိကသာဆောင်ညာသူတွေကိုပြုနိုင်မှကိုကပိုင်ခြင်းတဲ့ကိုယ့်ရဲ့ကုသိုလ်ကံပိုင်ခြင်းကိုပြုနိုင်မှကိုကပိုင်ခြင်းခွင့်ကြုံများကိုအားစောင့်ရည်ဖြင့်ဒီရိပ်ပမာတက်ချက်မကွာ ကိုယ့်နောက်ကိုပြုတဲ့ကံတွေကနိုင်ပြီးတော့ကိုယ့်ကိုကောင်းကျိုးလားဆိုးကျိုးလားဗျာကောင်းကျိုးကြီးကဲဆိုကြည့်လိုက်ကုသိုလ်ပုံညပြုကြတွင်တွင်အမိကသာဆောင်များသူပင်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကသာသမီကိုဘေးရန်အန္တရာယ်ကင်းအောင်မဆောင်ရှောက်ဘူးလားစာချင်းတဆာရအောင်ဝစီတံဝေရအောင် ချမ်းချမ်းမာမာနဲ့ချမ်းချမ်းသာသာနေနိုင်အောင်ပျော်ပျော်ရွှင်ရွှင်နေနိုင်အောင်မိခင်ကမိမိသားကိုမဆောက်ရှောက်ပေးဘူးလားဒါကြောင့်အဲ့ဒီမိမိပြုထားတဲ့ကုသိုလ်ကလည်းမိမိကိုပြန်ဆောက်ရှောက်ပါကုသိုလ်ပုံရပြုကြတွင်တွင်အမိကသာကောက်များတူပင်ကိုပြုနိုင်မှကိုကပိုင်ရှင် ခွင့်ကြုံများကိုအားဆောင်မည်ပင်ကုသိုလ်ကုံညပြုကြတွင်တွင်အမိဂါသာဆောင်များသူပင်ကိုပြုနိုင်မှကိုကပိုင်ရှင်ခွင့်ကြုံများကိုအားဆောင်မည်ပင် ဒီကိုပြုတတ်တဲ့ကုသိုလ်ကံတွေကနေပြီးတော့ကိုယ့်ကိုအကျိုးပေးခွင့်ကြုံပြီဆိုရင်ကိုယ့်ကိုပြန်ပြီးတော့ကောင်းကျိုးတွေမပေးနိုင်ဘူးလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိမိကိုယ်ကိုမိမိဖြစ်တယ်ဆိုရင်မိမိရဲ့ဘဝလမ်းကြောင်းလေးရရှိတဲ့ဘဝတိုင်းဘဝတိုင်းမှာမိမိချမ်းချမ်းသာသာနေခြင်းနဲ့ဒါနကောင်းမှုတွေပြုဖို့မမေ့နဲ့ဟုတ်တယ်မလားဖြစ်နေရဘဝတိုင်းမှာဒီစည်းစိမ်ဥစ္စာဒီမိသားစုနဲ့အသက်ရှိရှိနေခြင်းနဲ့ ီလစောင့်ဖို့မမေ့နဲ့ဟုတ်တယ်မလားဖြစ်နေရဘဝတိုင်းမှာဒီကိုနာတဲ့ဆင်းရဲတွေမလွတ်ခြင်းတော့ကိုလွတ်မြောက်ခြင်းနဲ့ဘာဝနာတရားတွေအထုတ်ဖို့မမေ့နဲ့ဟုတ်တယ်မလားအဲဒီလိုမိမိပြုထားတဲ့ဒါနသီလဘာဝနာကောင်းမှုတွေပြုနေပြီးဒီသူစရိုက်တရားတွေကိုသာအမြဲတမ်းပြုလို့အားထုတ်စည်းပူးပြီးတော့နေပြီးဆိုပါရင်အဲဒီပုဂ္ဂိုလ်ဟာမိမိကိုယ်ကိုချစ်ရရောက်သလားနှစ်ရရောက်သလားကဲဒီတော့မိမိကိုယ်ကိုချစ်တယ်ဆိုရင်မိမိရဲ့ ကိုယ်ယုံမိမိရဲ့စိတ်တွေရောပြုပြင်ဖို့မလိုဘူးလားဘုရုံးကမကောင်းတာတွေပြုခဲ့ပြီတယ်ဆိုရင်အခုချိန်ကစပြီးတော့အဲ့ဒီမကောင်းမှုတွေရှောင်ဖို့ရမလိုဘူးလားဘုရုံးကမိမိကမကောင်းတဲ့စကားတွေကိုဘကနဲ့ဘကနဲ့သူတော်ဘာကိုထိခိုက်အောင် ပြောတတ်တယ်ဆိုပါရင်ဒီချိန်ကစပြီးတော့သူတော်ဘာထိခိုက်နိုင်တဲ့စကားတွေရှောင်ဖို့ရမလိုဘူးလား ဟိုတော့ကကြံစည်တယ်ကြံစည်တယ်ကိုယ်တော်ပေါ်မှာမကောင်းတဲ့အကြံစည်တွေကြံစည်နေနေရင်ဒီနေ့ဒီချိန်ကစပြီးတော့အဲ့ဒီအကြံစည်တွေကိုရှောင်ကျင်ဖို့ရမလိုရဘူးလားအဲ့လိုမိမိကိုယ်ကိုမိမိပြုပြင်လိုက်လို့ကောင်းတယ်အပြုမူရင်ပြုမူမယ်ကောင်းတဲ့ပြောဆိုရင်ပြောဆိုမယ်ကောင်းတဲ့အကြံစီတွေကြံစီမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်မိမိကိုယ်ကိုမိမိချစ်ရမရောက်ပြီဘူးလား ဒါကြောင့်ကိုကိုကိုချစ်လို့ရှိရင်မိမိကိုဘယ်သူကပြုပြင်ရမှာလဲကိုကိုကိုပြုပြင်ရမှာလားဘယ်သူကပြုပြင်ရမှာလဲမိမိကိုယ်ကိုယ်သာလျှင်မိမိပြုပြင်မှာဒါနာကောင်းမှုတွေပြုပါသင်္နာတွေစောင့်မှာဘာဝနာတရားတွေပွားများအားထုတ်ပါဒါကြောင့်တတ္တမကရိယာကလျာဏနိစေယသံပရာယိကံဘုံညာနိပရလောကသမေပိဋ္ဌာဟောတိပါဏိနာတိတတ္တမထို့ကြောင့်သံပရာယိကံတမလွန်၌ဖြစ်သောအကျိုးစီးပွားကို နေဇယသီပုတိဖြစ်၍နေဇယသီပုတိဖြစ်၍ကလျာဏကောင်းမှုကုသိုလ်ကိုကရေယပြုလို့အားထုတ်ကြ၏ကလျာဏဒါနဆိုတဲ့ကောင်းမှုကုသိုလ်တိလဆိုတဲ့ကောင်းမှုကုသိုလ်တွေဘာဝနာဆိုတဲ့ကောင်းမှုကုသိုလ်တွေကိုကလျာဏပြုလို့ပွားများအားထုတ်ကြ၏ဘုံညာနေကုသိုလ်ကောင်းမှုတို့ဒီပရလောကသမေဓမ္မလုံးဘဝ၌ဗာမိလတ္တဝါပေါင်းတို့၏ပရိဒါ600တရားအကုရာတို့သည်ဟွန်းတည် စင်စင်မသွေးဖြစ်ပါ၏တတိဒီလိုဆိုရင်ကိုကိုကိုချစ်တယ်ဆိုရင်ကိုကိုကိုပြုပြင်ပြီးတော့မိမိရဲ့သံဃာတိမှာချမ်းသာရေးအတွက်ဒါနသီလဘာဝနာကောင်းမှုတွေပြုလုပ်ဖို့ရမလိုအပ်ပေဘူးလားညာကဲဆိုကြည့်လိုက်မိမိကိုကိုချစ်တယ်ဆို ဘယ်လိုဖြစ်ဒီနည်းမိမိကိုယ်ကိုဖြစ်တယ်ဆိုဘယ်လိုဖြစ်ဒီနည်းဆိုကြည့်လိုက် ဒီလေဝတ္တမောဂကြွားသင်မရှာတော်မီဖိလေဝတ္တမောဂကြွားသင်မရှာတော်မီ ကိလေဝတ္တပျောအပ္ပသင်္မာကြာလိမ့်မည်သို့ယောအပ္ပအေးမိမိကိုယ်ကိုချစ်တယ်ဆိုရင်ပြီးလိုက်လေးလိုက် အပြော့အပါးတွေလိုက်စားလိုက်ဖိလိုက်လေလိုက်မောလိုက်ကြွားလိုက်အဲဒီလိုသာမိမိကိုယ်ကိုချစ်ပြနေရင်အဲဒီပုဂ္ဂိုလ်အမှန်လားအမှန်လားမှားပြီသူ့ကိုယ်သူချစ်ရရောက်သလားနှစ်ရရောက်သလားကယ်ဒီတော့မိမိကိုယ်ကိုချစ်တယ်ဆိုရင်ဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေပွားများဖို့ကျင့်ကြံဖို့မလိုဘူးလားမိမိကိုယ်ကိုချစ်တယ်ဆို မဲ့ဖို့ရဖို့ကျင့်တဲ့ရည်မိမိကိုယ်ကိုဖြစ်တယ်ဆိုမဲ့ဖို့ရဖို့ကျင့်တဲ့ရည် ဖြစ်တယ်ဆိုဆင်းရဲငြိမ်ဖို့ကျင့်တဲ့အေးရွယ်၃ပါးတပါ တရားရအောင်ရှားရမည်အရွယ်သုံးပါးတပါးပါတရားရအောင်ရှားရမည် ဖြစ်တယ်ဆိုဒီလိုဖြစ်ရမည်မိမိကိုယ်ကိုဖြစ်တယ်ဆိုဒီလိုဖြစ်ရမည် မိမိကိုယ်ကိုချစ်တယ်ဆိုရင်ခန္ဓာကိုယ်တို့ဒီမဲ့တိလာတွေစောင့်မဲ့ဘာဝနာတွေပွားမှာအရွယ်သုံးပါးမှာတပါးပါတော့ဖြင့်မိမိဒီကုသိုလ်တွေပြည့်စုံအောင်ဖြစ်တဲ့အထုတ်ဖို့မလိုဘူးလားအထူးအားဖြင့်တော့ဘုန်းကြီးတို့ယောဂီများပထမအရွယ်မှာပညာရှာခဲ့ကြဒုတိယအရွယ်မှာသုစာရှာကြရခုတတိယအရွယ်ကိုရောက်နေပြီဆိုတဲ့ပုဂ္ဂိုလ်ကအထူးဒီကုသိုလ်တွေပြုဖို့ရမလိုဘူးလား ဒီချိန်မှာသာသမီမြင်းမြစ်တွေနဲ့မေ့နေရမယ်အချိန်လားတရားကိုဝင်ရမယ်အချိန်လားတရားကိုဝင်ရမယ်အချိန်ဒီနောက်ဆုံးအချိန်လေးမှာတော့ကိုကအပြစ်ကင်းခြင်းနဲ့ကိုဘဝစင်လုံးချောပြီးတော့ဘဝကူကောင်းဖို့ရမလိုဘူးလားဗျာဒါကြောင့်မို့ဘုန်းကြီးတို့ပစ္စည်းမအရွယ်ရောက်နေကြတဲ့အားလုံးတစ်ခါတစ်ခါမှများရှင်မြတ်ဓမ္မမိသားစုများကိုဘုန်းကြီးတတိပေးလိုပါလေမိမိရဲ့အသက်ကိုမိမိကိုယ်တိုင်ပြန်တွေ့ကြည့်ပါ ပြန်တွက်ကြည့်ပြီးငါတို့ဟာဒီတိုက်ကားသမီးမြေးတွေနဲ့ငါတို့ပြောရမယ်အချိန်လားတရားနဲ့ပြောရမယ်အချိန်လားဆိုတာကိုကိုကိုကိုအချိန်ရတဲ့နေပါအချိန်ရတဲ့နေပြီးတော့ဘုန်းကြီးတို့နောက်မကြသေးပဲမနှောင်းသေးပဲနဲ့တရားရိပ်ကဝင်ခဲ့ပါလို့ဘုန်းကြီးကလက်ကမ်းကျူးစိုးနေပါတယ်ဒီမှာဒုနာလို့ဆိုတာမျိုးကိုအကြောင်းမပြပါနဲ့ခါနာလို့အကြောင်းမပြပါနဲ့မိမိကိုယ်တိုင်မိမိသွားနိုင်တဲ့လမ်းနိုင်တဲ့ဆိုရင်ဘုန်းကြီးတို့ဒီမှာအစင်တဲ့ ထိုင်ကုန်လေးတွေအားလုံးအစဉ်တည်းလုပ်ပေးထားပြီဒူးနာတယ်ခါနာတယ်ဘာနဲ့ထိုင်မလဲထိုင်ကုန်လေးနဲ့ထိုင်ပြီးတရားနာမယ်တရားထုတ်တယ်အဲတော့မိမိရဲ့ကျမ်းမာရေးဣရိယာပုမျှတဖို့အတွက်ကိုကြီးအားလုံးစီစဉ်ပေးထားပြီဒါကြောင့်မိမိတို့ရဲ့ဘဝနောက်ဆုံးအချိန်လေးမှာတော့ဖြင့်ငါတို့မှာဒါနာလည်းပြည့်စုံပြီသီလလည်းပြည့်စုံပြီဒီဘာဝနာလေးတစ်ခုကြံနေတာတော့ဖြင့်လုံးဝမကြံရအောင်အပြစ်မနှောပဲ စင်လုံးကျော်ဖြစ်အောင်လို့ကြိုးစားမယ်လို့ဒီဘာဝနာပွဲမှာဝင်ပြီးတော့အားထုတ်ဖို့ရမလိုပေဘူးလားဗျာကဲဒါကြောင့်မို့ဒီဟာလေးစိတ်တွန်းတဲ့ကာထာလေးဆိုပြီးတရားသိညာလို့နော်အတ္တနာစေပိယစေညာရခိယာနံသူရခိတံဒေနံအိညတရာယာမပတိသတိယပန္တိတောအတ္တနံဘောဖန်သာသန္တရာကငါဟုဆွဲဆိုမိမိကိုယ် ဒီယံရေးဖြစ်လျက်ပြင့်မတင်မှုနှစ်ရှင်မမုံအဖြစ်စဉ်ခင်ဆုံးဟု၍စေတင်ညာခါအခါယာယဝိသနာထောက်ထားပေ၍နားလင်ညာဧဝံတတိကိုကိုသာလည်းရင်အခင်မင်းဆုံးအဖြစ်ဆုံးလုံးလုံးခွဲခြားနားလည်ထားသည်ရှိတော်နာဒါနာခုလေကိုကိုနောင်ကိုကိုတို့ကလေးသိရှိသူမိမိကို သူရပိတံတရားကြောင်းရမဆောင်ပါပဲကောင်းစွာမပြတ်ဆောင်းရှောင်းအပ်သည်ညီလောက်အောင်ကိုကိုကိုချစ်တယ်ဆိုရင်ကိုကိုကိုပြန်ပြီးတော့ပြစ်ထားရမှာလားဆောင်းရှောင်းရမှာလားအကုသိုလ်တွေဝင်အောင်လားမဝင်အောင်လားကုသိုလ်တရားတွေဆွရုပ်အောင်လားချိုးပွားအောင်လားဒါကြောင့်တို့ရဲ့ဖိတံတရားကြောင့်ရမဆောင်ပါပဲကောင်းစွာမပြတ်ဆောက်ရှောက်အပ်သည်ညီလာအောင် သတိယတတိတရားလက်ကင်ထား၍မချပုံသေးစောင့်ရှောက်ကြရ၏ဗန္ဒီတော်ပြုသည်များအတိဖြစ်သည်များအဟောင်းမကောင်းလင်ငါကောင်းလင်ငါဟုကောင်းစွာမြင်သိပညာရှိသည်ဒိဏံ25နှစ်သင့်အောင်ဖြစ်၍သုံးရဆိုင်ချအရွယ်သုံးပါဟုတွင်အညတရာယာမံရုပ်စွာအဆုံးနောက်ပိတ်တုံးဟုခေါ်ထုံးအရာပစ္စည်းမှအရွယ်ကို ပฏิစကရိယာအပြည့်မနှောသင်လုံးချောအောင်ထေချောသုတ်တင်ရာတည်း